ရှမသဲခရစ်ဝင်ခန်းကြီး24အငယ်1မှ6ယေရှုသည်ဗိမာန်တော်မှထွက်ကြွတော်မူသည်ရှိသောတပည့်တော်တို့သည်ဗိမာန်တော်၏တိုက်ဆောင်များကိုပြခြင်းငှာအထံတော်သို့ချင်းကပ်ကြ၏ယေရှုကလည်းဤအရာအလုံးစုံကိုတင်တို့သည်မြင်ကြသည်မဟုတ်လောငါအမှန်ဆိုသည်ကားမဖြိုမချဘဲကြောက်တစ်ခုပေါ်မှတစ်ခုမျှမတီမနေရဟု မိန်တော်မူ၏ ထိုနောက်သံလွင်တောင်ပေါ်မှာထိုင်တော်မူစဉ်၊တပည့်တော်တို့သည်အခြားသူမပါဘဲချဉ်းကပ်၍ထိုအမှုအရာတို့သည်အဘယ်ကာလမှ ဖြစ်မည်ကို၎င်း၊ကိုယ်တော်သည်ကြွလာ၍ဤကပ်ကမ္ဘာကုန်သော ပုပ္ပနိမိတ်သည်အဘယ်နိမိတ်ဖြစ်မည်ကို၎င်းအမိန့်ရှိတော်မူပါဟုလျှောက်ကြ၏။ယေရှုကလည်း၊သင်တို့ကိုအဘယ်သူမျှမလှည့်ဖြားစေခြင်းငှါသတိပြုကြလော့။အများသောသူတို့က၊ငါသည်ခရစ်တော်ဖြစ်၏ဟုဆိုလျက် ငါ၏အယောင်ကိုဆောင်၍ပေါ်လာသဖြင့်၊လူအများတို့ကိုလှည့်ဖြားကြလိမ့်မည်။သင်တို့သည်စစ်တိုက်ခြင်းအကြောင်းကို၎င်း၊စစ်တိုက်အံ့သောသိတင်းစကားကို၎င်းကြားရကြလိမ့်မည်။သို့သော်လည်းစိုးရိမ်တုန်လှုပ်ခြင်းမရှိစေခြင်းငှါသတိပြုကြလော့။ထိုအမှုအရာများသည်ဖြစ်ရမည်။သို့သော်လည်းအဆုံးသည်မဖြစ်သေး။လူတမျိုးနှင့်တမျိုး၊တနိုင်ငံနှင့်တနိုင်ငံရန်ဘက်ပြုကြလိမ့်မည် အရရတို့၌အစာခေါင်းပါခြင်း၊ကာလနာများပြားခြင်း၊မြေကြီးလှုပ်ခြင်းတို့သည်ဖြစ်ကြလိမ့်မည်။ထိုအမှုအရာတို့သည်ဒုက္ခဆင်းရဲခြင်း၏အစအဦးဖြစ်သတည်း။ထိုကာလ၌လူများတို့သည်သင်တို့ကိုညှဉ်းဆဲခြင်း၊အသေသတ်ခြင်းကိုခံစေခြင်းငှါအပ်နှံကြလိမ့်မည်။ငါ၏နာမကြောင့်လည်းခပ်သိမ်းသော လူမျိုးတို့သည်သင်တို့ကိုမုန်းကြလိမ့်မည်။ထိုကာလ၌အများသောသူတို့သည်ဖောက်ပြန်ခြင်းသို့ရောက်၍၊အချင်းချင်းတယောက်ကိုတယောက် အပ်ကြလိမ့်မည်။အချင်းချင်းမုန်းကြလိမ့်မည်။မိစ္ဆာပရောဖက်အများတို့သည်ပေါ်လာ၍လူအများတို့ကိုလှည့်ဖြားကြလိမ့်မည်။မတရားသောအမှုတို့သည်များပြားသဖြင့်၊အများသောသူတို့၏ချစ်ခြင်းမေတ္တာသည်ခေါင်းပါးလိမ့်မည်။အကြင်သူသည်အဆုံးတိုင်အောင်တည်ကြည်၏။ထိုသူသည်ကယ်တင်ခြင်းသို့ရောက်လိမ့်မည်။လူမျိုးအပေါင်းတို့အားသက်သေဖြစ်မည်အကြောင်း၊နိုင်ငံတော်နှင့်ယှဉ်သောဧဝံဂေလိတရားကို လောကီနိုင်ငံအရပ်ရပ် ရှိသမျှတို့၌ဟောရလိမ့်မည်။သို့ပြီးမှအဆုံးသည်ဖြစ်လတံ့။15ထိုကြောင့်ပရောဖက်ဒံယေလဟောသည်အတိုင်း၊ဖျက်ဆီးတတ်သောရွံရှာဘွယ်အရာသည်သန့်ရှင်းသောအရပ်ဌာန၌စိုက်နေသည်ကိုသင်တို့မြင်ရလျှင်၊ကျမ်းစာကို ကြည့်သောသူသည် နားလည်ပါစေ။ထိုသို့မြင်ရလျှင်၊ယုဒပြည်၌ရှိသောသူတို့သည်တောင်ပေါ်သို့ပြေးကြစေ ။အိမ်မိုးပေါ်မှာရှိသောသူသည်အိမ်ထဲကဥစ္စာကို ယူခြင်းငှါမဆင်းစေနှင့်။လယ်၌ရှိသောသူလည်းမိမိအဝတ်ကိုယူခြင်းငှါနောက်သို့မပြန်စေနှင့်။ထိုနေ့ရက်၌ကိုယ်ဝန်ဆောင်သောမိန်းမနှင့်နို့စို့သူငယ်ရှိသောမိန်းမတို့သည်အလွန်ခက်ကြလိမ့်မည်။သင်တို့ပြေးရသောအချိန်သည်ဆောင်းကာလ၌မကျ၊ဥပုသ်နေ့၌လည်းမကျမည်အကြောင်းဆုတောင်းကြလော့။အကြောင်းမူကား ကမ္ဘာဦးမှစ၍ယခုတိုင်အောင်မဖြစ်စဖူး။နောက်၌လည်းမဖြစ်လတံ့သောကြီးစွာသောဒုက္ခသည် ထိုကာလ၌ဖြစ်လိမ့်မည်။ထိုကာလတာရှည်လျှင်အဘယ်သူမျှမလွတ်နိုင်ရာ။ရွေးချယ်သော သူတို့အဘို့အလိုငှါထိုကာလသည်တိုလိမ့်မည်။23ထိုအခါသူတပါးက၊ဤအရပ်၌ခရစ်တော်ရှိသည် ထိုအရပ်၌ရှိသည်ဟုဆိုသော်လည်းမယုံကြနှင့်။အကြောင်းမူကား၊ခရစ်တော်၏အယောင်ကိုဆောင်သောသူနှင့်မိစ္ဆာပရောဖက်တို့သည်ပေါ်လာ၍ရွေးချယ်သောသူတို့ကိုပင်လှည့်ဖြားနိုင်လျှင်လှည့်ဖြားလောက်အောင် ကြီးစွာသောနိမိတ်လက္ခဏာ၊အံ့ဘွယ်သော အမှုတို့ကို ပြုကြလိမ့်မည်။ထိုအကြောင်းအရာတို့ကိုငါပြောနှင့်ပြီ။ထိုကြောင့်သူတို့က၊ခရစ်တော်သည်တော၌ရှိသည်ဟု ဆိုသော်လည်းမထွက်မသွားကြနှင့် တိုက်ခန်း၌ရှိသည်ဟု ဆိုသော်လည်းမယုံကြနှင့်။လျှပ်စစ်သည် အရှေ့မှပြတ်၍အနောက်တိုင်အောင်ထွန်းလင်းသကဲ့သို့၊လူသားသည်ကြွလာတော်မူလတံ့။အသေကောင်ရှိရာ၌ရွှေလင်းတတို့သည်စုဝေးကြလတံ့။ထိုကာလ၏ဒုက္ခဆင်းရဲခြင်းနောက်၊ရုတ်ခနဲနေသည် မိုက်လိမ့်မည်။လသည်အရောင်ကိုမပေး၊ကြယ်တို့သည်ကောင်းကင်မှကျကြလိမ့်မည် ကောင်းကင်တန်ခိုးတို့သည်တုန်လှုပ်ကြလိမ့်မည်။ထိုအခါလူသား၏နိမိတ်လက္ခဏာသည် ကောင်းကင်၌ထင်ရှားလိမ့်မည်။မြေကြီးပေါ်မှာလူအပေါင်းတို့သည်ငိုကြွေးမြည်တမ်းကြ၍၊လူသားသည် ကြီးစွာသောဘုန်းတန်ခိုးအာနုဘော်ကိုဆောင်လျက်၊မိုဃ်းတိမ်ကိုစီး၍ကြွလာတော်မူသည်ကိုမြင်ရကြလိမ့်မည်။လူသားသည်မိမိတမန်တို့ကိုစေလွှတ်၍တံပိုးခရာကို ပြင်းစွာမှုတ်စေတော်မူသဖြင့်၊သူတို့သည်ရွေးချယ်တော်မူသောသူတို့ကို အရပ်လေးမျက်နှာ၊ကောင်းကင်အောက်ထက်ဝန်းကျင်တို့မှခေါ်၍စုရုံးကြလတံ့။သင်္ဘောသဖန်းပင်ကိုအစွဲပြု၍ပုံသက်သေတခုကိုမှတ်ကြလော့။သင်္ဘောသဖန်းပင်သည်အခက်အလက်နု၍အရွက်ပေါက်သောအခါ၊နွေကာလနီးသည်ကိုသင်တို့သိကြ၏။ထိုနည်းတူ၊ထိုအကြောင်းအရာ အလုံးစုံတို့ကိုမြင်ရလျှင်၊လူသားသည်တံခါးဝတိုင်အောင် အနီးသို့ရောက်တော်မူသည်ကိုသိမှတ်ကြလော့ ငါအမှန်ဆိုသည်ကား၊ယခုဖြစ်သော လူများမကုန်မှီထိုအကြောင်းအရာအလုံးစုံတို့သည် ဖြစ်ကြလိမ့်မည်။ကောင်းကင်နှင့်မြေကြီးမတည်သော်လည်း၊ငါ့စကားတည်လိမ့်မည်။ထိုအချိန်နာရီကိုကားအဘယ်သူမျှမသိ၊ကောင်းကင်တမန်မသိ၊ငါ့ခမည်းတော်တပါးတည်းသာသိတော်မူ၏။လူသားသည်ကြွလာသောအခါနောဧလက်ထက်၌ဖြစ်သကဲ့သို့ဖြစ်လိမ့်မည် ရေလွှမ်းမိုးခြင်းမဖြစ်မှီကာလ၌နောဧသည်သင်္ဘောထဲသို့ဝင်သောနေ့တိုင်အောင်လူများတို့သည်စားသောက်လျက်၊ထိမ်းမြားစုံဘက်လျက်နေ၍၊ရေလွှမ်းမိုးခြင်းရောက်သဖြင့်၊လူခပ်သိမ်းတို့ကိုသုတ်သင်ပယ်ရှင်းသည်တိုင်အောင်သတိမဲ့နေကြသည်နည်းတူ၊လူသားကြွလာသောအခါ၌ဖြစ်လိမ့်မည်။ထိုအခါလယ်၌ရှိသော သူနှစ်ယောက်တို့တွင်တယောက်ကိုသိမ်းယူ၍တယောက်မူကားနေရစ်ရလတံ့ ကြိတ်ဆုံကြိတ်သောသူနှစ်ယောက်တို့တွင်တယောက်ကိုသိမ်းယူ၍တယောက်မူကားနေရစ်ရလတံ့။သင်တို့အရှင်သည်အဘယ်အချိန်နာရီ၌ရောက်လာမည်ကိုသင်တို့မသိသောကြောင့်စောင့်နေကြလော့။သူခိုးလာမည့်အချိန်နာရီကိုအိမ်ရှင်သိရလျှင်၊မိမိအိမ်ကိုမထွင်းမဖောက်စေခြင်းငှါစောင့်နေလိမ့်မည်ကိုသင်တို့သိကြ၏။ထိုကြောင့်သင်တို့သည်ပြင်ဆင်လျက်နေကြလော့။အကြောင်းမူကား၊သင်တို့မထင်မမှတ်သောအချိန်နာရီ၌ လူသားသည်ကြွလာလိမ့်မည်။45အရှင်သည်မိမိအိမ်သူအိမ်သားအပေါင်းတို့အားအချိန်တန်လျှင် အစားအသောက်တို့ကိုဝေဖန်စေခြင်းငှါအအုပ်အချုပ်ခန့်ထား၍၊သစ္စာနှင့်၎င်း၊သတိပညာနှင့်၎င်းပြည့်စုံသောကျွန်ကားအဘယ်သူနည်း။46အကြင်ကျွန်သည်ဤသို့ပြုလျက်နေသည်ကို အရှင်သည်ပြန်လာ၍တွေ့၏။ထိုကျွန်သည်မင်္ဂလာရှိ၏ ငါအမှန်ဆိုသည်ကား၊အရှင်သည်မိမိဥစ္စာရှိသမျှတို့ကို ထိုကျွန်၌အပ်လိမ့်မည်။သို့မဟုတ်မူကား၊အကြင်ကျွန်ဆိုးက၊ငါ့အရှင်လာခဲလိမ့်မည်ဟုစိတ်ထဲ၌အောက်မေ့သည်နှင့်၊ကျွန်ချင်းတို့ကို ရိုက်ပုတ်လျက်၊သေသောက်ကြူးသောသူတို့နှင့်တကွစားသောက်လျက်နေ၏။ထိုကျွန်မကြည့်မမျှော်သောနေ့ရက်၊မကြားမသိသော အချိန်နာရီ၌သခင်သည် ရောက်လာလျှင်၊ထိုကျွန်ကို ပြင်းပြစွာကွပ်မျက်ဆုံးမ၍ ငိုကြွေးခြင်း၊အံသွားခဲကြိတ်ခြင်းရှိရာအရပ်၌လျှို့ဝှက်သောသူတို့နှင့်တကွနေရာချလတံ့